စေတံတံတံဒုက္ခဝဟံမိမိရဲ့စိတ်ကလေးကိုယဉ်ကျေးအောင်ဆုံးမနိုင်လို့ရှိရင်ဒုက္ခဝဟံမချမ်းသာလေးရနိုင်တယ်ကိုချမ်းသာလေးရနိုင်တယ်မိဘချမ်းသာထီအောင်ရနိုင်တယ်မိမိရဲ့စိတ်ကလေးကိုမဆုံးမနိုင် မချမ်းသာပူချမ်းသာနေချမ်းသာနဲ့ဝေးပြီဒါကြောင့်ဒီနေ့ရှင်မင်းဝန်သာသနာရိပ်တာကိုလာပြီးတော့မာသတိဉာဏ်ဝိပဿနာတရားကိုရှုနေပွားနေအားထုတ်နေတယ်ဆိုတာမိမိရဲ့စိတ်ကလေးယဉ်ကျေးအောင်ဆုံးမနေတာ။ဘာဖြစ်အောင်ဆုံးမနေတာလဲ။ယဉ်ကျေးအောင်ဆုံးမနေတာ။ အချိန်နဲ့တည်းညီအချိန်ကြီးတယ်ထိုင်ရင်လည်းရှိမှပြီးဆုံးမှနေတယ်၊ရရင်လည်းရှိမှပြီးဆုံးမှနေတယ်၊သွားရင်လည်းရှိမှပြီးဆုံးမှနေတယ်။လျောင်းရင်လည်းရှိမှပြီးဆုံးမှနေတယ်။ဒါမင်းရဲ့စိတ်ကလေးကိုယဉ်ကျေးတော့သတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေပွားပြီးတော့ဆုံးမှပြီးနေတာ။ ဒါကြောင့်တန်ရှင်းကြည်လင်ကြီးမုံကျင်ဝယ်တင့်တွင်ဥပါနှမလာနေညမရွေကြည်ဖြစ်စေ၍ကိုရဲ့ရုပ်ကိုရဲ့နှမလာကျင့်တယ်မကျင့်တယ်မဲ့ငင်းကျင်းတဲ့စသည်ကျင်မကျင်းဆိုတာကဒီမှာမှန်ပြမုံမှာကြည်ပြီးတော့စစ်ဆေးနေတယ် ဒါကြောင့်သရှင်းကြည်လင်ကြီးမုံပြင်ဝဲသင့်တွင်ရူပလှမနာနေညာမရွေကြည်စစ်သေး၍ယင်ချင်းမဲ့ကြောင့်ဝက်ချံပေါက်နေညင်းကြောက်တင်းတဲ့ခုအခြေကိုသေးသိပဲရှာပမာလာသူမန္ရင်ရှိမှကြည့်ပြီးတော့မိမိရဲ့ဝက်ချံတို့တင်းတဲ့တို့မဲ့ကြောက်စသည်ဖြင့်ပေါ်ညင်း ဒါတွေကိုမိမိတို့သာတဲ့ဖယ်ရှားတင်လာကိုဖယ်ရှားခြင်းနဲ့လေးပြီးတော့ချုပ်တင်လာကိုဖြောက်ရအောင်အဲဒီဥပမာအတိုင်းပဲကိုယ့်ရဲ့ရုပ်ရှင်ကိုမှန်မြင်ရှိမှပြင်ပြုပြင်ရတယ်လို့ပဲမြတ်စွာဘုရားဟောညွန်ပြသည့်ဓမ္မရှင်မင်းခြင်းမုံပြင်ဝင်တင့်တွင်မနစိတ်လှနေညာမရွေတင်းစီလော မိမိရဲ့စိတ်ရဏကိုတော့ဖြင့်ဘုန်းကြီးတို့ယောဂီများဓမ္မမှန်ပြင်ပေါ်မှာတင်ပြီးတော့စစ်ဆေးရဓမ္မကြည်လင်ကြီးမှုပြင်ဝဲသိမ့်တွင်မနာစိတ်ရဏနေညာမရွေတင်စစ်သေးလို့ဘုန်းကြီးတို့ခုဓမ္မမှန်ပြင်ပေါ်မှာနေရောညရောအိမ်မပြုံမခြင်း ဣရိယာပုတ်လေးငါသလုံးဝေလို့ယောဂီများတခါနဲ့စစ်ဆင်းပြီးတော့ကြည်နေတာစိတ်ကလာပြင်းနေမြစ်ကြီးကြည်နေတွေ့ခဲ့ပြီးတော့၆ခေမြင်းချင်းကြောက်စီလွတ်မှာမလင့်မကြာသိက္ခာသာတိချမ်းသာဖို့လည်းမှန်သွားပြီကိလေသာတွေအငြင်းအရေးတွေဘုန်းကြီးတို့ဒီမှာစိတ်ပုံမှာမလူက စိတ်ပေါ်မှာမလူပေအောင်ဟောဒီမှာတတိပဒံဆိုတဲ့ဝိပဿနာရှုမှတ်နည်းလေးနဲ့စိတ်ကြောပြင်တရားမှန်ခြင်းပေါ်မှာတင်ပြီးတော့ဒီခါလေးရှုမှတ်မှုတတိတရားလေးနဲ့ဘုန်းကြီးတို့အခုဒီမှာကိလေသာဆိုတဲ့ခြင်းတော်တွေအားလုံးစိတ်ကြောနေတာထိုင်ရင်လည်းရှုမှတ်ပြီးတော့စိတ်ကြောပြင်နေတယ်ရရင်လည်းရှုမှတ်ပြီးတော့စိတ်ကြောပြင်နေတယ် တွားရင်လေးရှုမှတ်မှုလေးတတိဥသိတဲ့စိတ်ကလေးနဲ့ဒီမှာကိလေသာချင်းညော်တယ်မလို့မပေးအောင်ပေါ့လူပိနိုင်ရင်လည်းပဲစင်ကြယ်သွားအောင်ဖြစ်ကျော်ပြီးတော့ရှုမှတ်မှုလေးနဲ့ဖြစ်ကျော်နေတာအချိန်ရည်ရွယ်ကိုရောပြီးများဖြစ်ကျော်ဒါပေမဲ့လို့အဲဒီလိုတရားပွဲမှာတင်ပြီးတော့စိတ်ဓာတ်ကြီးပြုပြင်ပြီးတော့နေရာပြင်မယ်လို့လည်းပဲ သိတော့မလွယ်ဘူးလို့ပြောနေတာ။ဘာနဲ့တူတယ်ဆိုတော့ဒီစိတ်ကလေးကိုထင်ရဘုန်းကြီးတို့မနေ့ကပြောခဲ့တယ်။တရားလေးလို့ပဲထင်ရတာလွယ်သလားခဲရသလားအမှန်တန်ခဲရ။နောက်ပြီးတော့ဘုန်းကြီးတို့လက်တိုးလေးကိုပဲထင်ရကြောင်းရတာလွယ်သလားခဲရသလားနော်။သိတော့ခဲရတာလေ။မြတ်စွာဘုရား မျိုးစုံဥပမာတွေပြည့်ပြည့်ပြည့်ပြည့်ပြီးတော့ဟောတာမြောက်နေတဲ့ဥပမာပြီးဆင်းရဲနေတဲ့ဥပမာပြီးမျိုးစုံဥပမာပြည့်ပြီးတော့ဟောတာအဲကြောင့်လဲဆိုတော့ဒီစိတ်ကဆင်းရဲရွယ်လို့လားဆင်းရဲလို့လားဆင်းရဲခုတရားရှိမှတ်တဲ့အခါကလားဘုန်းကြီးတို့ယောဂီများအခုလက်တွေ့တရားပေါ်မှာဝင်ပြီးတော့ဟောထုတ်တယ်စိုးစိုးပိုင်းကတော့တရားအထုတ်ရတာဒီလောက်ခက်ခဲနေတယ်လို့မထင်ဘူး ။ဒါကြောင့်လည်းဆိုတော့တချို့ပုဂ္ဂိုလ်ကြီးတရားရိပ်တာသွားတယ်ဆိုရင်ချို့ချို့ပုဂ္ဂိုလ်ကြီးကပြောနေတယ်။ရိပ်တာလည်းခဏခဏသွားနေတာပြင်းနိုင်သွားတယ်။ပြောရရင်အလုံးမလုံးချင်လို့ပြင်းလို့သွားတယ်ပေါ့ရိပ်တာ။ရိတ်တာရောက်ပြီးတရားအထုတ်နေရတယ်ဆိုတာကိုသူစိတ်ကလွယ်တယ်လို့ထင်နေတာအခုတကယ်တရားရိတ်တာကိုကိုယ်ကိုယ်တိုင်ဝင်ပြီးတော့လက်တွေ့အားထုတ်ကြည့်တော့ ဒီစိတ်ကလေးကြီးငြိမ်အောင်ထင်ရတာတွေ့သလားခဲရသလားလေအခုစိတ်မတည်ငြိမ်တော့ဘူးတရားအထုရတာတဏှာရီလောက်ဆိုတဲ့အချိန်လေးဟာကိုယ့်အတွင်းခဏလေးလားအကြာကြီးလားအကြာဒါစိတ်တည်ငြိမ်လို့လားမတည်ငြိမ်သေးလို့လားမတည်ငြိမ်သေးလို့ဒါကြောင့်မို့ဒီမှာကျမ်းစာထဲမှာဖွင့်ပြထားတယ်ဒီကတော်သာဂရတော်ရတေဒီကံတတံသန္တတယောဇနံ ဒီကောပါဏနာသံသာသောတကြမအဝိသနာတံသာကရတောဣ၍မပြောသောသူအားရတိညေသုံးရန်ရှင်သာကာလတိဒီကံရှိချတကယ်သို့ဖြစ်၏အိမ်မပြောတဲ့ပုဂ္ဂိုလ်ဟာညတုဒနာရှိသလားဘုန်းကြီးတို့ကတရားတော်နဲ့အိမ်မပြောပဲနေကြတယ် စိတ်မပြောတဲ့အခါကျတော့ဟိုပဲလင်းနေရဒီပဲလင်းနေရဟိုပဲလူနေရဒီပဲလူနေရချုံးတွေကိုကူးလို့စိတ်ကူးလို့မပြောတော့ထားတာလက်ချခြင်းနဲ့မနဲ့မိုးကလည်းလင်းကျဲလိုက်တာဒါကြောင့်စိတ်မပြောတဲ့ပုဂ္ဂိုလ်မှာညာရှိတယ်လို့ထင်အဲဒီလိုပဲခྱི་ပင်မန်းနေတဲ့ပုဂ္ဂိုလ်ပေါ့ ခရီးပင်မနေတဲ့ပုဂ္ဂိုလ်ဟာယူဇနာဝက်လောက်ယူဇနာလောက်ခရီးလေးဟာလည်းပဲရှိတယ်လို့ထင်ရတာလေဒီကံတန်တတယောဇနာဒီကံခေဒီကံတန်တတဝဇောယောဇနာတန်တတခရီးပင်ပန်းနေတဲ့သူအားယောဇနာယူဇနာခရီးဒီဒီကံရှည်ဝေးတဲ့ကဲ့သို့ဖြစ်တကယ်ခရီးပင်မနေတဲ့ပုဂ္ဂိုလ်ဟာဒီတယူဇနာဆိုတဲ့ခရီးလေးကဘာမှမဖြစ်တော့ ဒါပေမဲ့လို့ဝိကြီးလို့ဒီများလေဘာကြောင့်လဲခရီးပင်ပန်းလို့လားမပင်ပန်းလို့လားပင်ပန်းနေလို့အဲဒီလိုပဲမိမိတို့လောကမှာအတိလိမဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်မှဉာဏ်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲအဲဒီပုဂ္ဂိုလ်အတွက်တော့သံတရာဟာလည်းပဲရှိတယ်။ဒီဘောပါဏနာတန်တတော်တတ္တမအဝိဇ္ဇာနာတံ သတ္တမံသူရောပေါက်တရားကိုအဝိဇ္ဇနတ္တမတိကုံသောပါဠနံသူမိုက်တို့အားသံတရောသံတရာတိတိကိုရှိဝေဧကန္တအားဖြင့်ရှိသူတော်ကောင်းတရားတွေကိုမသိတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားတွေကိုမပွားများအမထုတ်တဲ့ပုဂ္ဂိုလ်မှာသံတရာတူသလားရှိသလားသံတရာရှိတယ် သူတော်ကောင်းတရားတွေပွားများလို့အောက်ထက်သောတပ္ပတ္တိမဉ္ဇဏ်လောက်ရလို့သောတပ္ပါရိယာလောက်ဖြစ်သွားပြီဆိုရင်တန္တရာတူသွားပြီဘဝခုနှစ်ဘဝလောက်ပဲရှိတော့တယ်တန္တရာနဲ့ရှင်းနေတာတော့အဲ့ဒီကပို့ပြီးတော့အရှင်မြင်းလို့သဒ္ဒဂန်နိမဉ္ဇဏ်ပူညာဆက်ရောက်သဒ္ဒဂန်တည်သွားပြီဆိုရင်လည်းနှစ်ဘဝအနာဂါမိမဉ္ဇဏ်ပူညာဆက်ရောက်လို့အနာဂတ်တည်သွားပြီဆိုရင်တဘဝတန္တရာရှိတာကတူသွားတာလား သံ္ဍရာတွေတိုးတူသွားတကယ်လို့ရသမညာပူညာဆံရောက်လို့ယဟန္တာဖြစ်ပြီဆိုပါရင်နောက်တာဘဝခန္ဓာရပါဦးမလားမရတော့ဘူးတန်တရာတစ်ခါနဲ့ပြတ်သွားတာဒါကြောင့်မို့သူတော်ကောင်းတရားတွေကိုမသိတဲ့ပုဂ္ဂိုလ်သူတော်ကောင်းတရားတွေကိုပွားမပွားများအားမထုတ်တဲ့ပုဂ္ဂိုလ်တွေမှာတော့ပြန်တန်တရာရှိတယ်ဒီနေ့ဘုန်းကြီးတို့တရားအားထုတ်နေတဲ့ပုဂ္ဂိုလ်များမှာလေတမာတိမရသေးဘူးစိတ်တည်ငြိမ်မှုမဖြစ်သေးဘူးဆိုရင် တဏှာဤတဏှာဤဆိုတဲ့အချိန်ကတိုးသလားရှိသလားနော်ရှိတယ်ဒီတဏှာဤတချို့ယောဂီပုဂ္ဂိုလ်ကြီးတွေတရားအထုတ်ယောက်စယောက်စပုဂ္ဂိုလ်ပြောတာနော်ယောက်စဘာမှအတွေ့အကြုံမှလည်းမရှိသေးဘူးစိတ်တွေကလည်းလွတ်လိုက်တာစိတ်ကလည်းဖမ်းလို့မရအဲ့ဒီပုဂ္ဂိုလ်အတွက်ကတော့တဏှာကြီးတဏှာကြီးဆိုတာတရက်သဘဝလောက်ထင်ရတယ်ရှာတကယ်မျက်စိလေး တဏှာကြီးပြည့်တော့မလားဟဲ့ဆိုပြီးတော့မျက်စိလေးဖွင့်ကြည့်နာရီအောင်မှာမိနစ်30ရှိနေတယ်မိနစ်30ရှိသေးတယ်ဆိုတော့နောက်ထပ်မိနစ်30ကျန်သေးတယ်ငါဆက်အားထုတ်ဦးမယ်ဆက်ပြီးမျက်စိလေးမှိတ်ပြီးအားထုတ်တယ်သူစိတ်ကကြားပြီးထင်ပြီးဖွင့်ကြည့်တယ်မိနစ်30ရှိဖို့မရောက်သေးဘူးနာရီကဘယ်လိုနေတာလဲတူတာလားကြားတာလားသိကြားနေတာနာရီက ။နာယီကြာလုံးလို့ကိုနာယီနဲ့ထပ်ပြန်ဖြစ်နေရတဲ့ယောဂီရှိတယ်။ဘယ်သူမှမသိနာယီနဲ့ရံဖြစ်စီဆိုးနေ။နာယီနဲ့ရံဖြစ်တဲ့ဘုန်းကြီးကရံဖြစ်တဲ့ပုဂ္ဂိုလ်ကိုကိုယ်တိုင်တွေ့ဘူးလား။နာယီနဲ့ဒီခါလဲသူ့အဆူစိတ်ကြီးစူဒေါသကြီးဖြစ်ပြီးတော့ဒီခါလဲမချစ်စိတ်မနာခက်နေရဖြစ်နေတာ။အဲဒီမှာဘုန်းကြီးမသိရိတ်တာမှနေတော့မှယောဂီတရားကြီးတရား ဘုန်းကြီးလည်းပဲဒီသံဃာယောဂီနဲ့မြူသံယောဂီတွေတရားထိုင်နေတဲ့အချိန်ည6နာရီနဲ့9နာရီ7နာရီနဲ့9နာရီဘုန်းကြီးရဲ့တောင်းပေါ့ဘုန်းကြီးဆောင်ရှောက်ပြီးအဲဒီမှာယောဂီတွေရှိတဲ့တရားထုတ်ဘုန်းကြီးရဲ့နောက်ကကိုယ်ရုပ်ရည်ရှိတာလေးရွတ်ဖတ်ပြီးသိညာရှောက်အဲဒါနဲ့နောက်ချိန်ကို7နာရီနဲ့9နာရီချိန်ဘုန်းကြီးတို့ဖန်ရဓမ္မယုံနဲ့ ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးရဲ့တန်ကြောင်းတော်ကမဝေဘူးကဲ့ရဲ့ကလေးအဲတော့ယဟန်တော်ဘုရားနဲ့လူသားယောဂီများတန်ကြောင်းတော်ဟောတာမှာတရားအထုကြတယ်ယောသမီးယောဂီများကဘာယဓမ္မယောဂီမှာအထုကြတယ်ည9နာရီမှတရားဖြုတ်တရားဖြုတ်လို့ရှိတယ်ယောသမီးယောဂီတွေကလည်းဓမ္မယောဂအပြင်ဒီကဘုန်းကြီးတို့မြို့သားနဲ့ညာယောဂီတွေကလည်းဆံကြောင်းတော်ကအထွဲအဲ့ဒီမှာလမ်းပေါ်မှာစုပ်ဖို့ လမ်းပေါ်မှာဆုံပြီးတော့နေတော့ကိုယ်အမှတ်လေးနဲ့ကိုတရားမှတ်ကောင်းတဲ့ပုဂ္ဂိုလ်အတွက်တော့ပြောစရာမရှိဘူးပေါ့။တရားမှတ်မကောင်းသေးတဲ့ပုဂ္ဂိုလ်လူငယ်လူရွယ်ကလေးတွေစသည်ပါလာတဲ့ခါကျတော့တခါလေဒီထဲမှာရောထွေးလုံးထွေးသွားတယ်။အရှင်းမပြေတော့ဘူး။အဲဒါသူ့ပန်းလေးနဲ့သူလျှောက်သွားမှာကိုမလျှောက်တော့ဘူးတခါလေရောထွေးပြီးတော့အဲလိုဖြစ်ကုန် ဘုန်းကြီးတို့ဘုသမီးယောဂီပိုင်းဆရာကလည်းပဲနားမလည်ကလေးလေးတွေဆိုတော့ဒါလည်းသံဃာတွေကြားထဲအတွက်ဝင်ပြီးဖြတ်ရှာအဲ့လိုဆိုတော့အဲ့ဒီမှာရောထွေးမှုတွေဖြစ်သွားအောင်တရားတော့မဖြစ်တော့ဘူးဆိုပြီးတော့ဘုန်းကြီးနဲ့စီစဉ်တာပါအဲ့တော့မြေသမီးယောဂီတွေကိုဘုန်းကြီးက15မိနစ်စိုးပြီးတော့အဲ့ဒီမှာတရားချုပ်ဖို့အစီအစဉ်လုပ်လိုက်တာ15မိနစ်စိုးပြီးတော့တရားချုပ်ဖို့ဆိုတော့9နာရီမှတ်တမ်းပေါ့အဲ့ဒီချိန်မှတရားချုပ် တရားထုတ်ပြီးအမျိုးသမီးယောဂီတွေပြန်တော့ဘုရားလောက်တာဉာဏ်တော်နဲ့ယူသားယောဂီကတော့သူ့ချိန်တိုင်းနဲ့ကိုယ်နိုင်အတိမပြန်အဲ့ဒါနဲ့ဒီယောဂီတွေကကြီးရတယ်ပဲသူကတရားကလည်းမှတ်မကောင်းစွမှတ်လို့မကောင်းတော့စိတ်တွေကလွယ်တော့ဒါကြီးကြည်လို့ကြည်လို့ကြည်လို့ကြည်လို့စောင့်အဲ့လိုဓာကြီးထိုးလို့ထိုးလို့စောင့်နေရင်ကနေပြီးတော့ဟိုဘက်ကဘုန်းကြီးတို့မာစီရိတာရဲ့ဟိုဘက်လမ်းချပြီးတော့မော်ကွန်းရုပ်ရှင်ချန်ကြည့်တယ် ဒီမော်ကွန်းရုပ်ရှင်ချန်က9နာရီမှတ်တင်းဆိုရင်သူကအချက်သေးတာကြောင့်ခောက်တယ်တောင်းတောင်းတောင်းတောင်းနဲ့အဲဒီမှာကင်းသမားနှစ်ပတ်ခောက်သူစိတ်က9နာရီထုံးကြီးဒီကရဲတော့9နာရီတို့ကြာဖြုတ်ရတော့သူစိတ်ကဝမ်းသာအဲ့ဒီအချိန်လေးမှာကမြေသမီးယောဂီတွေဘက်ကဆင်းလာပြောရရင်ယောဂီများကအနာနာနှိရယူအမှတ်စိတ်ကအပြန်ကြတော့တခါမောင်းလိုက်တဲ့အချိန်လုံးလုံးလုံးနဲ့ပါတယ် အမြင်ကြလို့တော့တခါသွက်လိုက်တယ်ရှင်။ကိုဒီမှာပဲကြည့်တော့ပေါ့။အမြဝေပြီးတော့တာရုခေါ်ပြီးတော့ဟောယောဂီတွေပြန်မလာရဲ့လို့ကြည့်လိုက်ရင်ဟိုအပေါက်ဝါရောက်နေ။ဘယ်လိုများလဲဆိုတော့ဟိုအပေါက်ဝါရောက်နေဒီပြန်လာပြန်ကြတော့ဆက်ဆက်ဆက်နေတယ်ပြန်လာ။အခုအဲ့ဒီမှာလည်းဒီတိုင်းယောဂီတွေကပြန်ဖြစ်တော့ဒီခါမှာဆက်ဆက်ဆက်ဆက်နေတော့အဲ့မှာဆရာတော်ဘုရားကြီးကံကြောင်းပေးရပြီးချက်ပြန်ရတာဆိုတော့ တွင်းကအထုတ်နေတဲ့ခုနကတရားကြီးရဟောမြို့သမီးယောဂီကကြံကုန်ပြီနိုင်တော့ထိုးတော့မှာငါတို့နိုင်ထိုးတော့မှာသူကထိုးတော့မှာထိုးတော့မှာနဲ့စောက်ဖဏတ်တန်ကငြိမ်သွားတယ်နိုင်ရမထိုးသေးဘူးနိုင်ရမထိုးတော့သူမနေနိုင်တော့တရားကြီးကမနေနိုင်တော့မျိုးလုံးဖွင့်ကြည့်15မိနစ်လိုလေဟာဒီမှာရဲ့နိုင်ဟိုမှာမြန်ပြန်ကုန်15မိနစ်လိုနေသေးတယ် စကားမိကဒုံနေသေးတော့သူစိတ်ထဲမှာကျင့်တယ်ကဲလေဘာပဲဖြစ်ဖြစ်သူတရားပြန်ပြီးတော့အားထုတ်ပုံရပါတယ်မျက်စိမိတ်မျက်စိမိတ်ဘုရားနောက်ပဲစောင့်နေတာဘုရားရှိနေပါတယ်အဲသူစိတ်ထဲကသူဖြစ်နေတာနောက်ကျမှဘုရားသူ့ကိုမေးလို့ဒါတွေပြောလာတယ်အဲဒီကြတော့မှသူကသူ့စိတ်သူကပြန်ပြီးအားထုတ်မယ်ဆိုပြီးမျက်စိမိတ်ပြီးမှတ်တယ်သူကသူတို့ကြာပြီလို့ထင်ပြီးသူကလည်းခါတယ်ထိုးတော့မယ်ထင်တယ်ထိုးတော့မယ်ထင်တယ် မှမမပဲသူကနာရီပဲသူကကြည်တယ်ထိုးတော့မလားထိုးတော့သူကအဲ့ဒါပဲစောင့်နေတာဆိုတော့ကြာတော့စိတ်ကမအောင်နိုင်မအောင်နိုင်တော့လေလုံးကဖွင့်ကြည့်ဘုရားစင်နာမိနေကရှိကိုမရောက်ပြီအဲ့ဒီတမနစ်နဲ့မနစ်စာတော့တိုးမှဖြစ်မှာပါပဲအဲ့ဒီမှာသူစိတ်ကြီးမခံနိုင်တော့ဘူးလေဒေါသကြီးဖြစ်ပြီးတော့ဇာကြီးကငိုတော့တာဟင်းဟင်းနဲ့ဘုံကို ငိုတော့ဘုန်းကြီးရတယ်ဟောတခါကြီးတော့ဝေဒနာတွေတော့ပြင်းပြင်းထန်ထန်ခံရလို့ရှိရဲ့ဘုန်းကြီးဝေဒနာတွေပြင်းပြင်းထန်ထန်ခံရလို့ရှိရဲ့ဘုန်းကြီးအဲ့ဒီတခါကြီးကသွားသွားပြီးတော့အဲ့ဒီတခါကြီးရဲ့ပခုံးကိုဘုန်းကြီးတင်းတင်းလေးဆုပ်လိုက်တယ်သူကပခုံးကိုတင်းတင်းဆုပ်ပြီးတော့အဲ့ဒီမှာတခါကြီးပြောင်းမှပြောင်းမှပခုံးတင်းနေတာဆုပ်တာလားပြောင်းဘုန်းကြီးအမှပြောင်းပြီးတဲ့သူကဝေဒနာကနေပြောင်းထုတ်တဲ့သူကိုထားတယ် အဲဒီဝေဒနာတွေပြင်းပြင်းထန်ထန်ခံစားရပြီးတော့လူမခံစားလို့စိတ်ထဲမှာမခံစားလို့ငိုရလို့ထင်လို့ဘုရားအမှတ်ကိုကြောင်းတာအဲဒီမှာလက်မောင်းကိုတင်းတင်းဆုပ်ပြီးတော့အဲဒီပခုံးနဲ့လက်မောင်းကိုတင်းတင်းဆုပ်ပြီးအဲဒီနေရာကိုကြောင်းမှကြောင်းမှလို့ဘုရားပြောအဲဒီမှာတရားကြီးကဘုရားကကြောင်းမှခိုင်းတာသူကဟောဒီနန္ဒာကြီးလို့သတိရင်းကိုထိုးပြနေမှာနာယီကြီးကိုနာယီကိုမော့ကြည့်ပြီးတော့သူ့နဲ့တာကြီးလို့ကတော့သတိနဲ့ကိုထိုးခွဲပြလိုက်တာကမှဟော ကြီးကနာရီနဲ့ကြံဖြစ်နေတာဟုတ်လား။ကိုကြီးအဲ့ဒီမှာသိတယ်။သူဟာဒီကလည်းနာရီနဲ့ကြံဖြစ်နေတာတရားမှတ်လို့မရဘူး။အဲ့ဒါပါဘာဖြစ်နေတာလဲဆိုတော့တမာတိရလို့လားမရသေးလို့လား။တမာတိမရသေးတာ။တမာတိမရသေးတဲ့ပုဂ္ဂိုလ်ဟာနိုင်ခဏခဏပွင့်ကြည့်တာဘုန်းကြီးယောဂီများဆိုယောဂီအသက်ဆိုရင်ဘုန်းကြီးမေးနေစီတယ်မျက်စိကဏ္ဍဖွင့်ကြည့်တော့ဘုန်းကြီးကြံရည် မျက်စိဖွင့်ဖွင့်ကြည့်နေတဲ့ကဒီယောဂီတမာရင်းမရသေးဘူးဆိုတာသိတာ။တမာရင်းမရသေးတဲ့ပုဂ္ဂိုလ်ကနာရီနဲ့ကြည့်ကြည့်တယ်။ဘုဘကအတန်ကြာနဲ့ဖွင့်ကြည့်လိုက်။ဘုယောဂီရဲ့ဈဉ္ဉံရှောင်းနေတဲ့ဟာတန်ကြာနဲ့ချောင်းဆူကြာနဲ့တော့ဖွင့်ကြည့်လိုက်။ဒါတမာရင်းရလို့လားမရသေးလို့လား။လုံးဝမရသေးလို့သူ့စိတ်တွေကဘေးကြီးရောက်တယ်။ကိုရှိမှတ်တဲ့အာယုံတွေကိုသူစိတ်ထားလို့မရဘူး။အဲလိုရောက်နေတာ။ဒီဘုန်းကြီးတို့ဒီမှာနေရာဒီညာရောက်ပြီဆိုရင်ဒီဒီမှာလည်း ကျောင်းသားလေးတွေကျောင်းသူလေးတွေပေါ့ကျောင်းသူလေးတွေဆိုရင်လည်းဟိုလာတာနဲ့ဆိုတဲ့ကျောင်းသားတရားကျော်တော့ဒီလရှင်ကိုကြတာကလေးတွေအဲဒီဒီလရှင်လေးတွေမှာသူတို့က10ရောက်ကိုဆရာမတစ်ယောက်ကိုချုပ်တယ်10ရောက်ကိုဆရာမတစ်ယောက်ကိုချုပ်တယ်အဲ့လိုဆိုတော့ဒီမှာဒီယောဂီတန်းကို10ရောက်10ရောက်တန်းထိုင်ထိုင်တဲ့အခါမှာဆရာမတစ်ယောက်ပဲဒီဘက်ထိပ်ကထိုင်နေဟိုဘက်ထိပ်ကထိုင်နေဒီလိုတန်းတန်းကိုဆရာမတွေကစောင့်ထိုင်တယ် ဒီကလေးတွေကလည်းဘယ်တတ်နိုင်မလဲအချိန်ကြီးကြီးတော့တခါနာကြီးနည်းနည်းထိုးနေကြတာပေါ့သူလည်းနာကြီးပဲကြည့်တယ်အဲ့ဒီမှာသူတို့ကမှတ်ထားပြီးတော့အဲ့ဒီကလေးတွေကဘယ်လိုကြည့်လို့ဆိုတော့ဆရာမကညာဘက်ကထိုင်နေညာဘက်နဲ့လုံးပိတ်ပြီးဘယ်ဘက်နဲ့လုံးဖွင့်ကြည့်နာကြီးခိုးကြည့်ကလေးကလေးတွေကိုရပြထားကြည့်တာသူနာကြီးခိုးကြည့် ဆရာမကဘယ်ဘက်ကထားရင်ဘယ်ဘက်နဲ့လုံးပိတ်တာလဲညာဘက်နဲ့လုံးတော့ဖွင့်ကြည့်ကလေးတွေညာကြီးပုတ်ပုတ်ကြည့်အဲ့ဒါဘာကြောင့်လဲစိတ်ကြီးငြိမ်လားမငြိမ်သေးဘူးလားအဲ့တော့သူကနာရီကမြန်နေဖြစ်မလားကြာတယ်ဖြစ်မလားကြာတယ်ဖြစ်နေတာခဏခဏအဲ့ဒါဖွင့်ကြည့်ဒါကြောင့်သမာဓိမရသေးဘူးဆိုရင်အင်မတန်ကြာတယ်ဖြစ်နေဒါကြောင့်မြတ်စွာဘုရားဟောတဲ့အတိုင်းအိမ်မပြောတဲ့ပုဂ္ဂိုလ်ကညာတာဘာဖြစ်လဲ ရှိခရီးပင်ပန်းတဲ့ပုဂ္ဂိုလ်ဟာလည်းပဲယူဇနာခရီးလောက်ကိုဝေးတယ်ပြန်လားနေတယ်ပြန်လားဝေးတယ်ပြန်တယ်အခုတရားအားထုတ်လို့ဓမ္မကြီးမရသေးတဲ့ပုဂ္ဂိုလ်ဟာလည်းတဏှာကြီးဆိုတဲ့အချိန်ဟာမြန်သလားကြာသလားလားကြာပြီဒါဘုန်းကြီးတို့ယောဂီများကုကုကိုသတိထားကြည့်ဖို့ပဲတရားအားထုတ်ရတာတဏှာကြီးချင်းဟာကြာကြီးလို့ချင်းနေရင်ကိုယ်စိတ်ဟာတည်နေမှုဓမ္မကြီးမရသေးဘူးဘယ်ဓမ္မကြီးမရသေးဘူး ဒါလေးကိုကြိုးစားပြီးတော့အားထုတ်သွားဖို့ပဲစိတ်တည်ငြိမ်မှုသမာဓိရနေတဲ့ယောဂီပေါ့ကိုဘုန်းကြီးတို့ယောဂီများအကြည့်ပေါ့ဆရာလေးတွေဒီမှာတချို့ယောဂီပုဂ္ဂိုလ်တွေကြည့်တယ်ယောဂီဟောင်းတွေတဏှာကြီးနဲ့တရားမဖြစ်သေးဘူးနှစ်နာရီနဲ့တရားမဖြစ်သေးဘူးသူ့အတွက်ကြတော့တဏှာကြီးဆိုတဲ့အချိန်ဟာကြာသလားခဏလေးလားခဏလေးလို့တင်ရတယ်တဏှာကြီးကုံသွားလို့လည်းသူကမှတ်လို့အားမရသေးဘူးနှစ်နာရီကုံသွားလို့လည်းရှင်းမှတ်လို့အားမရသေးဘူးသူ့တို့ကအချိန်ကိုဘာမှတောင်းစောင့်နေတော့ အဲ့ဒီလောက်ကိုဘုန်းကြီးတို့ဉာဏ်လာအဲကြောင့်ဒီစိတ်ကလေးချင်းရတာလွယ်သလားခရင်သလားဒါပေမဲ့ဘလောက်ပဲခရင်ခရင်ဘုန်းကြီးတို့ယောဂီများကြိုးစားပြီးတော့တတိဥသိတဲ့စိတ်ကလေးနဲ့ဘုန်းကြီးတို့ယောဂီများကကြိုးစားပြီးမရမနေကြိုးစားရှိပွားသွားမယ်အထုတ်သွားမယ်ဆိုပါရင်စိတ်ကြည်ငြိမ်မှုသမာဓိကြီးရနိုင်သလားမရနိုင်ဘူးလားတော်ထဲမှာနေတဲ့မြောက် မြောက်ဆိုတဲ့သရဝါဟာငြိမ်ငြိမ်လေးနေသလားဆော့နေသလားသိဆော့တာလုံးဝကိုမငြိမ်ဘူးမြောက်ကိုခင်ဗျားတို့ထိုင်ကြည့်တယ်ကိုယ်ဘာတောင်ကောင်းမှုလာနေတယ်အဲ့ဒီကောင်ဆော့တာအဲ့တော့မြောက်ဆိုတဲ့ကောင်ငြိမ်ငြိမ်ကိုမနေဒါပေမဲ့သင်ပြတတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီမြောက်ကိုသင်တတ်ပြတတ်တယ်ဆိုပါရင်စီးကျက်ဝါကျက်ညီအောင်ကတ်တယ်လားမကတ်တယ်လား သင်ရောက်တော့သင်လို့ရတယ်။ဘုန်းကြီးတို့သိဉာဏ်ရှိတဲ့လူတွေကဘာလို့သင်လို့မရတာလဲ။ဟုတ်တယ်မလား။ဘာလို့ဒီစိတ်လေးကိုကိုယ်ကပြုပြင်လို့မရပြုပြင်လို့ရဒီမှာတိုးထဲမှာရှိတယ်ဒီမှာကျင်းတဲ့တရားဝါလေးတောင်ရှိတယ်။ကျင်းသားလေးတောင်မှဘုန်းကြီးတို့ယောဂီများသင်ပြတတ်တဲ့ပုဂ္ဂိုလ်ကစကားပြောသင်ပြီးပြီးပြီးသာသာပြောတတ်တာမပြောတတ်ဘူးလား။အမလီတချင်းအောင်ဆိုရတယ် တခြင်းတော်ဆိုတာလေဘုန်းကြီးဘုန်းကြီးလည်းသိတယ်ရုံသိပြီတရားတွေလည်းကိုယ်လည်းလေ့လာမှုတာမဟုတ်ဘူး။အဲဟိုပြည်ပမှာနိုင်ငံတကာနိုင်ငံရောက်တော်တဲ့အခါကျတော့အဲ့ဒီမှာအဲသူတို့ရဲ့အဲ့ဒီကြာပွဲပေါ်လေးနှစ်နေရတာပွဲဆိုတာလေးကိုဟောဘုဒ္ဓတာဖြစ်အောင်ကြည်အောင်ပါပဲလို့ဘုန်းကြီးကြည့်တယ်။အမျိုးဆုံးခိုင်းတာဟိုသင်ပြတဲ့ပုဂ္ဂိုလ်ကဒီနှစ်တွေကိုတခါအမျိုးဆုံးခိုင်းတာပဲတကယ်စုံကြီးတွေပါကြီးတွေအမတန်ဟိုကြမ်းတမ်းတဲ့အကောင်တွေတော့သူတို့အမျိုးဆုံးခိုင်းကြတယ် အဲ့ဒီမှာနောက်ဆုံးသူတို့ပွဲသိမ့်တော့မယ်ဆိုတဲ့အခါကျတော့ဟောကြည်တာအဲကြည်တာလေးနဲ့တခါလဲပွဲသိမ့်တယ်ပွဲသိမ့်တဲ့အခါမှာမျိုးစုံခုခိုင်းနေခိုင်းနေရုံနဲ့မလီနောက်ဆုံးကြတော့ရာတခါလဲတချင်းဆိုမယ်ဆိုပြီးတော့တချင်းဆိုတာအဲ့ဒီမှာမက်ကလေးကိုသူ့ရှိကိုအဲ့ဒီမှာကြည်တာလေးရဲ့ရှိကိုမက်ကလေးထားပြီးတချင်းဆိုရတဲ့ပြည်ပြည်သားကြီးဆိုတာလူစိုးနေတဲ့တိုင် စီပီတသာကြီးအောင်မလေးသူ့အတန်ကိုပိသအောင်လို့ခေါင်းကိုစောင်းလိုက်နေလားခုလိုမောလိုက်ကြီးရဆိုတာအဲ့ဒီမကလေးကဘယ်ကနေလိုက်သူ့ဘက်ကလိုက်သူ့ပြေပိသလိုက်တယ်မှာအလုံးနဲ့ဖွင့်ပြီးတော့ပြီဒါကြောင့်မို့သင်ပြတတ်တဲ့ပုဂ္ဂိုလ်ကသင်ပေးရင်တိုးထဲမှာနေတဲ့ထိတ်တိတ်ဆန်တော့သင်လို့မရဘူးလားဒီဘုန်းကြီးတို့ယောဂီများပညာရှိတဲ့ပုဂ္ဂိုလ်ပဲဘာလို့ဒီစိတ်လေးကိုမထင်ရမှာလဲ မြတ်စွာဘုရားလက်ထက်ကပဏိတဆိုတဲ့သာမဏေငယ်လေးကြီးလိုက်ပဏိတသာမဏေငယ်လေးဟာခုနှစ်နှစ်သားအရွယ်လေးပဲရှိတာနော်အဲ့ဒီခုနှစ်နှစ်သားအရွယ်သာမဏေငယ်လေးဟာသူကလည်းပဲရှင်းအတိတ်ကံကသူပြုခဲ့တဲ့ကံကသူ့ကိုချမ်းသာတဲ့မိသားစုတွေကိုပို့ပေးလိုက်တာပဲကမ္မန္တတ္တိဝိပ္ပစ္စတိဆိုတဲ့သူပြုခဲ့တဲ့ကံတွေကဟိုတခါလေချမ်းသာတဲ့ မိသားစုတွေကိုအတုကံကပို့ပေးတယ်လို့လူကျမ်းလာတဲ့ရာဘုရုံးကလည်းလှူခဲ့တမ်းခဲ့တဲ့တရားတရားရှိခဲ့တော့ဟူဒီဘဝရောက်တော့လည်းတရားတရားကရှိမိဘတွေကလည်းတရားတရားရှိတဲ့မိဘတွေတရားအဲဒီမှာဒီကလေးငယ်ငယ်လေးရှိသေးတာပဲလာသားလောက်ရှိသေးတာအဲဒီမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကြွကြွလာတဲ့အခါကလည်းကြတော့အဲဒီမှာတရားဓမ္မများကလည်းကြတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့ ဒီကြီးတွေကလည်းကမရင်းချာပြီးဖြစ်တော့မိမိတို့ရဲ့သားလေးလသားအရွယ်လောက်ရှိတဲ့သားလေးကိုရှင်သာရိပုတ္တရာမထေရမြတ်ကိုပြတယ်ရှင်ဘုရားရှင်ဘုရားရဲ့တကြီးလေးကြည့်ပါဦးခင်ဗျာရှင်ဘုရားရဲ့တပည့်လေးကိုရှင်ဘုရားမေတ္တာလေးပို့ပေးပါခင်ဗျာဟောပြီးပါမယ်အဲဒီမှာသားလေးကိုကပလာတသိန်းထိုက်ကြတဲ့ကပလာခင်းလေးနဲ့အဲဒီခင်းလေးပေါ်မှာတင်ပြီးတော့တခါနဲ့မိဘနှစ်ပါးကရှင်သာရိပုတ္တရာမထေရမြတ်ကြီးရှိကိုယူလာပြီးပြန်တယ် အဲ့ဒီမှာကလေးလေးဆိုတော့ကလေးလေးရဲ့လက်ကလေးကဟိုဆွဲဒီဆွဲဟိုလိုလေးလှုပ်လိုက်ဒီလိုလေးလှုပ်လိုက်ပြီအဲ့ဒီမှာလက်ကလေးကသူ့ရဲ့ကဗနာအခင်းလေးကိုပြန်ပြန်ဆွဲရကလေးရအဲ့ဒီမှာကဗနာအခင်းလေးဆွဲတဲ့အခါကျတော့မိဘနှစ်ပါးရှိတရားတရားရှိတဲ့ပုဂ္ဂိုလ်ဆိုတော့ရှင်ဘုရားရဲ့ရှင်ဘုရားရဲ့တတိလေးဟာအရှင်ဘုရားကိုသူ့ရဲ့အခင်းကဗနာလေးကိုလှူခြင်းနေပါတယ်ဗျာတဲ့အရှင်ဘုရားရဲ့ ဒီအခင်းလေးကိုရှင်ဘုရားရဲ့အသုံးဆောင်ဖြစ်နေရှင်ဘုရားအဆုခံတော်မူပါဗျာကဲကျူရလိုက်တယ်တရားတရားရှိလို့လားမရှိလို့လားကဲဘုန်းကြီးတို့ယောဂီများကိုသားသမီးတွေရှိပါဘုန်းကြီးတို့ရှိခေါ်ပြတာတွေလည်းရှိပါတယ်ယူလာတာလည်းရှိပါတယ်ကလေးလေးဆိုတော့လည်းဟိုဆွဲဒီဆွဲဆွဲတာလည်းမရှိဘူးလားကဲဒါပေမဲ့တရားတရားဓမ္မအရှင်သာအရှင်သာတပည့်ရှင်ဘုရားဓမ္မေသူရင်လို့ပါတော့တယောက်မှလူတာမရှိဘူး တယောက်မှလူဆက်မရှိဘူးဟိုမှာဒီတရားတရားရှိတဲ့ဒီပါလေဆိုတော့ကဲကလေးလေးကဟိုမှာသူ့ခင်းလေးတစ်ဖက်သူဟိုမှာလက်ကလေးကဟိုဆွဲလိုက်ဒီဆွဲလိုက်ရှိပါကလေးပေါက်ဆက်လေးတွေဆိုတာအဲ့လိုလေးပဲဆွဲနေတာပါအဲ့ဒါကဒီပါအပါကြီးတယ်ရှင်ဘုရားရဲ့တွေ့လေးကသူ့ရဲ့ကပလာခင်းလေးကိုရှင်ဘုရားယူတန်းလိုပါလေဗျာရှင်ဘုရားသူ့ကိုငင့်ညာတော့အပြင်အယူခံမှဆိုယူတန်းတယ်အဲ့ဒီကုသိုလ်ကံတွေကလည်းဒီကလေးကိုအကျိုးပေးလိုက်တာလေနောက်ခုနှစ်လအရွယ်ရောက်တဲ့အခါကျတော့မိဘများ ရှင်သာရိပုတ္တရာမရှိပညာကြီးတည်င်းသုံးနဲ့ရှိမှာလို့မြတ်စွာဘုရားကြောင်းတော်မူသွားပြီးတော့အဲ့ဒီမှာရှင်ပြုပေးကြတယ်ခွန်ရဲ့တိုင်တိုင်းနဲ့ဆွမ်းကပ်တယ်တဏှရဲ့ဆွမ်းကပ်တယ်ခွန်ရဲ့ဆွမ်းကပ်တယ်အခုခေတ်တော့မသိဘူးခွန်ကြီးတို့ဟိုခေတ်ဟိုခါတော့ကတော့ရှိတော့မှာဘုန်းကြီးတို့အများကြီးတတ်မှလည်းအင်မတန်ပြည့်စုံတဲ့ပုဂ္ဂိုလ်တွေလူပေးပြီဆိုရင်ဘယ်နည်းရဲ့ဆယ်ရဲ့တိုင်တိုင်းဘယ်နည်းရဲ့တိုင်တိုင်းလူတိုင်းနဲ့ကျွေးမွေးရဲဆိုတာဘုန်းကြီးတို့ကြားဖို့ပါလား အဲဘုန်းကြီးမဟာစီတနာရိတ်တာကိုရောက်တဲ့အချိန်လုံးကလည်းမဟာစီတနာရိတ်တာမှာငါရဲ့တိုင်းတိုင်းဒီလိုပဲအလုပ်တန်းကြီးပြေးပြီးတော့ကျွေးမွေးတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတစ်ချိန်ကတွေ့ဘူးပါအဲဘုန်းကြီးဒီရိတ်တာရောက်တဲ့အခါကျတော့ဘုန်းကြီးရဲ့တပည့်ကလေးလေးတယောက်ဘုန်းကြီးနာမဝေယဝသနာပြီးတော့လုပ်တဲ့ပုဂ္ဂိုလ်ရဲ့တူလေးကလေးဘဝလေးနဲ့ဘုန်းကြီးနာမှာရောက်ပြီးတော့ဘုန်းကြီးနဲ့ပြည့်စုံပြီးနောက်ကြတော့သူဟာဒီဘကိုရောက်သွားတယ် ဒီမှာရောက်တဲ့အခါကျတော့ဒီကလေးကသူ့ရဲ့လုံအားကလေးကိုစွတ်စွတ်ပြီးတော့ဘုန်းကြီးကြီးကိုလှမ်းပြီးတော့ဒီဘကလေးလှမ်းပြီးရေတောင်းတဲ့သူ့ကိုဆယ်ရက်သာဆုံးကျွေးခွင့်ပေးပါရှင်မောင်ကြီးကဘယ်နှရက်တယ်လဲဆယ်ရက်သံဃာကိုယောဂီကိုအားလို့ဘွာရင်းကလာကြီးအဲ့ဒီမှာဆယ်ရက်ဒါသူ့ကိုဆယ်ရက်တည်းနဲ့ဆုံးကျွေးခွင့်ပေးပါအဲ့ဒီမှာသူ့ကြားထဲနဲ့ဖောက်ပြီးတော့သူ့ရဲ့ပုံကိုယ်ကိုမလုပ်ပါနဲ့သူလည်းပဲ ကြာရှည်မနေနိုင်ဘူးရင်းနှစ်ပါးပြရတဲ့အတွက်သူအဲ့ဒီရုပ်ကိုရအောင်မလာမယ်။နောက်ပြီးတော့ဆယ်ရက်အပြည့်ဒီရှင်မောသာသနာရေးတာကိုဆုံးအာယုဇမိသွားနေဆယ်ရက်တိုင်စက္ကန့်လိုပါတယ်ဆိုပြီးတော့လာပြီးတော့အဲ့မှာစက္ကန့်ရှုတယ်။အဲ့တော့စက္ကန့်တန်းတဲ့ကဘုန်းကြီးကမင်းရစ်တည်အများကြီးရှုတာမလားလို့ဒီလိုကြီးပဲရက်နေတယ်လို့သူ့မေးတယ်ကတပည့်တော်တဲ့တပည့်တော်တော်နဲ့ဘုံဘုံကြီးစီကိုဝေယဝတ်စာလုပ်ဖို့ရရောက်ရောက်လာ ကလေးဘဝဒီဆွမ်းသားကြောင့်မှဆိုရင်လည်းဆုံးပကံဖက်ရောက်တွေတပြီးတော့အကုန်လုံးပြက်ပါပြီးတော့ဝေယဝဇအဖွင့်နေပြီးတော့ဝမ်းလုံးတော်နဲ့တူအဲ့ဒီလေကလေခုဆရာတော်ခုဆွမ်းသားထိုင်တဲ့နေရာရဲ့နောက်ကအဲ့ဒီမှာသရမ်းချိတ်တာဒီနေ့ဆွမ်းအလို့ရှင်အရှင်မြတ်ဝတ္တနာကြီးကဒီနေ့ဆွမ်းအလို့ရှင်မောင်ဘသူဘသူဘဝပေါ်လေဥဖြူတော်ဖြူစသည်ဖြင့်အဲ့ဒီနေရာကိုတပြီးတော့နာမည်ကိုချိတ်ချင်တာ အဲ့ဒီတုန်းကလေကလေးဘွားတွေကတော့သူကအဲ့ဒီနေရာလေးကိုတပည့်တော်ရဲ့နာမည်ချစ်ချင်တာဒီမြန်မာနိုင်ငံမှာရှိတော့ကတော့ကိုယ်ကလည်းကလေးကျောင်းသားဆိုတော့ဘာမှလည်းလုံးမလုပ်ရသေးဘူးတပည့်တော်နာမည်ရှိနိုင်အောင်တပည့်တော်မစုနိုင်ဘူးအခုတပည့်တော်ဟိုရောက်သွားတယ်ကတပည့်တော်ကျောင်းထဲတက်တယ်ကျောင်းတက်ပြီးတော့အချိန်ကိုအလုပ်လုပ်တဲ့အခါကလည်းရသမျှလေးတွေစုထားတယ်အခုကျောင်းမပြီးသေးပါဘူးတဲ့မပြီးသေးတယ်လို့တပည့်တော်စုထားတယ်လို့လည်း ဒီမှာစုံစမ်းလိုက်တဲ့အခါလူတန်းလောက်ပြီးဆိုပြီးတော့တပည့်တော်ကဒါဆိုတာအဲ့တော့တပည့်တော်ရဲ့နာမည်ကိုခုဒီမှာဒီနေ့ဆွမ်းကြောင်းဒီနေရာလေးကိုဆယ်ရက်တိုင်တပည့်တော်ချိန်ထားကြတော့ကဲကောင်းတဲ့စိတ်ကူလားမကောင်းတဲ့စိတ်ကူလားကောင်းလိုက်တဲ့စိတ်ကူတခါလေသူ့ကိုတမ်းဖို့တဲ့သူ့စိတ်ကူလေးဒီဒီနေရာလေးကိုသူ့နာမည်လေးချိန်ချင်တယ်ဒီကုသိုလ်ရှင်နေရာလေးကိုသူ့နာမည်လေးချိန်ချင်တယ်အဲ့ဒီလိုအခုဒီပဏိတသာမဏေငယ်လေးလာနေတယ်သူက အဲ့လိုဆိုခုနှစ်ရက်တိုင်နဲ့သူမိဘများကသူ့ရှင်ဒီဝဲမှာဆုံးကတ်တယ်ဒီကလေးငယ်တက်တက်တဲ့ငကျင်းသားဟင်းနဲ့ဘုရားမှုရှိတဲ့သံဃာတော်တွေကိုဆုံးကတ်တယ်ခုနှစ်ရက်ပြည့်တော့မိဘများကကို့မှာလုံးတရားတိုင်းတရားဆောင်ဝဲတရားတွေရှိတဲ့အတွက်ပြန်ကလေးကတော့သူမလူမထွက်ချင်သေးဘူးသာသနာတော်မှာပြောတယ်ဆိုတော့ကင်းရှင်သာရိပုတ္တရာမထေရမြတ်ကြီးအနန္တနဲ့သူအနန္တ သူတို့ကတော့ဗမာကိန်းကဆောင်ရွက်ဖို့ဆိုပြန်သွားပြန်သွားရတယ်ဒီနေ့သူတို့မိဘတွေပြန်သွားပြီဆိုတော့ကျောင်းမှာဆုံးလူတန်းတဲ့ပုဂ္ဂိုလ်စက်ကမဲ့ပုဂ္ဂိုလ်မရှိဘူးဆိုတော့ဘုရားမှုရှိတဲ့တန်ဃာတော်တွေဒီကနေ့ဆုံးခံထွက်ရပါလို့ရမယ်ဆုံးခံကြွအဲ့ဒီဆုံးခံကြွတဲ့အခါမြတ်စွာဘုရားကတော့နောက်ပါတန်ဃာတော်များနဲ့ကြွတယ်အဲ့ဒီမှာရှင်သာရိပုတ္တရာမထေရကြီးကြံရတယ် ရှင်သာရိပုတ္တရာမထေရမြတ်ကြီးဘာလုပ်နေတာလဲဆိုတော့ကြောင်းခွင်းထဲမှာအလုံးအမှတ်ပြရည်တည်တည်နဲ့ကြောင်းဝေယဝဆသေနာသနာလုပ်ကိုပြုဒီမစီနဲ့အမှတ်ပြရည်ကြိုးဘာကြောင့်လဲဆိုတော့အခြားခြားပရဝါရီဖြစ်တဲ့ပုဂ္ဂိုလ်ကြီးကမြတ်စွာဘုရားဆုံးခံကြွနေတဲ့အချိန်ကြောင်းနဲ့ရောက်လာအာမြတ်စွာဘုရားရဲ့ဒီမိသားတန်ဃာတို့တွေဟာတရားဓမ္မတွေသူရာတန်ဃာတွေစသောသိနေတာပဲ ကြောင်းလေးတွေရှုပွားနေတာပဲတန်ရှင်းရေးလေးတော့ဘာမှမလုပ်ကြဘူးလို့ကဲ့ရဲ့ပြစ်တင်ညာနေတယ်တဲ့ဒါကြောင့်အဲဒီလိုအပြစ်တွေကဲ့ရဲ့မှာဆိုတဲ့အတွက်ဒီမှာရှင်သာရိပုတ္တရာမထေရကြီးရဲ့ဒီကကျောင်းဝင်းကြီးတကွန်းလုံးဇေတဝန်ကျောင်းဝင်းကြီးဆိုတာခြေကြီးပဲနဲတာပါဘူးလေအဲဒီမှာဒီလေအမှတ်ကြီးကျုပ်ကြီးပြီဆိုတဲ့အခါကလည်းကြတော့ဟိုတောက်ရီဟိုရီရေချစ်တောက်ရီခွက်တွေစီကျော်အမှတ်တောက်ရီဟိုတွေနေအကုန်လုံးစီကျော်ဖြစ်ပြီးတဲ့အခါကျတော့မလုပ်လဲဆိုတော့ကုရီ ကုရိကံနေပေါ့ကုရိကံနေထဲမှာသွားပြီးတော့တန့်တဲ့ရေဟိုးတွေအကုန်လုံးအဲ့ဒီမှာရေဖြစ်ရေကလေးဆေးကြောရေဖြစ်အဲ့ဒီမှာကလူရံတွေပါလေစတဲ့ဆေးကြောရရှိတာတွေအလုံးဆေးကြောတန့်ရှင်းပြီးပြီဆိုမှဆွမ်းခံကြွလာဒီကံတော့ကုရိကံနေမှာတန့်ရှင်းရေးတွေလုပ်တယ်ဆိုတာဘုန်းကြီးတို့သင်ရတာတကယ်ကိုအောက်တန်းကြတဲ့ပုဂ္ဂိုလ်တွေလုပ်တဲ့အလုပ်လို့ထင်တာဒီနေ့သာသနာမှာတကယ်ကိုသာမဏေထိတ်ခေါင်တင်ဖြစ်တဲ့ မြတ်စွာဘုရားပြီးပြီဆိုရင်သာသနာမှာအထင်ရှားဆုံးပညာရာမှာဣတရေရတယ်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာဒီမှာခုရိတန်ရှင်ရည်ဒီသံဃာတော်များအတွက်သံဃာကြုံအဖြစ်နဲ့အာလုံးတန်ရှင်ရည်တွေလောက်သလားမလောက်ဘူးလားကဲဘုန်းကြီးတို့မြန်မာနိုင်ငံမှာအခုမျက်မှောက်ဖြစ်တယ်ဘုန်းကြီးတို့ကြားမှုတာလေဒီဆရာတော်ဘုရားကြီးလေဒီဆရာတော်ဘုရားကြီးဟာသူ့တိုက်တာမှာရှိတဲ့သံဃာတော်တွေရဲ့အဲ့ဒီမြင့်ကြီး ကျောင်းဝင်းကြီးတစ်ခွန်းလုံးကိုရှင်သာရိပုတ္တရာမထေရရဲ့လိုပဲဒီစီလေးမှတ်ကြုံးတောင်းရီကိုဒီအားလုံးတစ်ခါလေးစီကျော်တောင်းရီပဲဒီစီကျော်တောင်းရီကြီးဖြစ်နော်ကုရိဒန်းတွေဝင်ပြီးတော့အဲ့မှာတန်တဲ့ရေဟိုတွေဖြစ်ရေခွက်တွေစီကနုဒန်းတွေစီကျော်အဲ့ဒါလေဒီဆရာတော်ဘုရားကြီးကိုတော်တိုင်းမရိယန်နာတန်ဆင်ရှားကျော်တော်လေလေဒီဆရာတော်ဘုရားကြီးကိုတိုင်းဒီတန်ရှင်းကြီးတွေပြုလုပ်တာဒါကြောင့်သာသနာမှာဘုန်းကြီးယောဂီများထိတ်ကောက်တဲ့ဆရာတော်ဘုရားကြီးကိုတိုင်းဟာ ဒီလိုတန်ရှင်းရေးတွေအားလုံးရဲ့ဟိုတန်မတန်မရှင်းတာတွေဟိုတများတွေကိုအကုန်လုံးတန်ရှင်းရေးတွေပြုလုပ်တာအတုယူတဲ့လားအယူတဲ့မလားဟမ်ဝိရုသရဏမှာယူတဲ့တယ်တကယ်လို့ယူတဲ့တာလားအဲ့ဒီမှာအခုရှင်သာရိပုတ္တရာမထေရကြီးကအဲ့ဒီလိုပြည့်ပြည့်ရှိနဲ့တန်ရှင်းရေးတွေပြုလုပ်နေတော့ဆုံးခံသွားတာသောတနာနောက်ကျတာနောက်ကျသွားတယ်မြတ်စွာဘုရားကျွမ်းသွားပြီးမှတော့နောက်ကျတာအလုံးပြည့်စုံမှာ ဆေးကြောပြီးတော့သင်္ကန်းမှာယုံတယ်သင်္ကန်းယုံတဲ့ကအခုကွင်းသားနေနေလေးထပ်ထတာဆိုတော့ကွင်းလေးကလည်းရှင်ပြပဲကြွလို့လေအေးငါဆုံးခံကြွလို့ဒီလိုဆိုရင်ဒီလိုလည်းလိုက်ရှင်တယ်လိုက်ရှင်တယ်ဆိုတော့သင်္ကန်းယုံလေးပါတယ်ငါတက်ပြီလားဆိုတော့တက်ပါပြီဆိုတော့ကဲတက်ပြီဆိုရင်ယုံဆိုပြီးလိုက်ခဲ့တယ်အဲဒီမှာရှင်သာရိပုတ္တရာမထေရမြတ်ကရှိကကွင်းကနောက်ကလိုက်တာလိုက်တဲ့အခါကလည်းကျတော့ဘုန်းကြီးတို့ယောဂီများနောက်ကျနေပြီဆိုတော့လမ်းကျိုးကသွားလို့ဖြစ်တော့ဘူး ဖြန့်နှံ့ဖြစ်တဲ့လေကြာလမ်းကစင်တာရိပုတ္တဆောင်းလမ်းကြွားအဲဒီမှာလေကြာလမ်းကနေပြီးတော့တာဝတိမျိုးလေးကိုဆောင်းလမ်းကြွားကြွားတဲ့အခါကျတော့လေကြာတဲ့သွားလာဆိုတော့ဘုန်းကြီးတို့ယောဂီများအဲဒီမှာဘာတွေတွေ့လဲဆိုတော့သိခင်းဆိုင်တဲ့ပုဂ္ဂိုလ်တွေကသူတို့ရဲ့သိခင်းထဲမှာရေတွင်းနေကြတာတွေ့။မြောင်းလေးတွေတွေ့တွေ့ပြီးတော့သိခင်းထဲမှာရေတွေတွင်းနေ။အဲဒီမှာဒီကိုရင်လေးကတထိတာလေးဆိုတော့သူပါသိတယ် ချင်းချင်းကဒါပါလို့ကြတာကလေးလေးကလေးတခါလဲဟိုတွက်ကလည်းတွက်တွက်လည်းလည်းချစ်ချစ်ချာချာဆိုတော့သူသိကျင်တာဘုရားရှင်သာရိပုတ္တကိုမေးရှင်သာရိပုတ္တကဟဲ့ဒါကသခင်ဆက်တဲ့ပုဂ္ဂိုလ်ကြီးသူတို့ရဲ့စစ်ပင်လေးရှင်တန်အောင်ရှင်တန်ပုဂ္ဂိုလ်ပဲခုဒီမှာရေလေးတွေတွန့်ပေးနေတာရှင်ပြာဒီဘက်ကရေတွေကဒီဘက်ကိုဒီလိုလုပ်လို့ရတာကြတာပေါ့မြောင်းလေးတွေတွေ့လိုက်ရင်ဆိုရင်ကိုလိုချင်တဲ့ စစ်ပင်ကြီးကိုဒီဘက်ကရေကြီးတာအလိုရှိသလိုရအောင်ဒီမှာမြောင်းဆွဲပြီးယူလို့ရတယ်ဆိုတော့အော်ဒီလိုယူလို့လည်းရတယ်ကိုဒီရေကြီးကသက်ရှိလားတက်မယ်လားခင်ဗျာဆိုတော့ဒါကတက်မယ်အရာကိုသူလေးပြောအဲ့ဒီကမှာကိုရင်လေးရဲ့သိခြင်းမှာဟောခြေကံတက်မဲ့အရာဝတ္ထုတွေတောင်အလိုရှိရင်အလိုရှိတဲ့နေရာကိုရအောင်ယူလို့ရပြီ။ဘာကြောင့်ငါစိတ်ကလေးကိုမထိနိုင်ရမှာလဲ။အဲ့ဒီမှာတရားထုတ်တဲ့ကနော် ခုယောဂီတို့စိတ်တွေကကြီးနေအောင်ရှင်းရတာတွေ့သလားဆင်းရလားဒီခင်းလို့မလုတ်ပဲနဲ့တည်းဒါလေးကိုမထိန်ပဲနဲ့တည်းဒီစိတ်တရားဟိုရောက်ဒီရောက်ဟိုတွေ့ဒီတွေ့နဲ့ကောင်းစိတ်ကြီးဖြစ်မလားမကောင်းစိတ်ကြီးဖြစ်မလားမကောင်းစိတ်ကြီးကြီးတဲ့ဝင်မှာလေကုသိုလ်စိတ်ကလည်းနည်းနည်းပဲမကောင်းတဲ့အကုသိုလ်စိတ်ကြီးတဲ့ဝင်မှာဒီအဲ့ဒီမှာဒီမှာအခုပွင့်လေးကဒီမှာတွေ့စဉ်းစားတာလေဒီတဲ့နဲ့အရာဝတ္ထုတွေတောင်အလိုရှိရင်အလိုရှိတဲ့နေရာရောက်အောင်ပို့လို့ရတယ်ငါစိတ်ကြီးငါမှလို့ဒီလိုမရရမှာလေ အဲ့မှာဒီချိန်မှာဖြစ်သွားတယ်။နောက်ရှေ့ဆက်ပြီးသွားတဲ့အခါကျတော့လေးသမားတွေတွေ့။အဲ့ဒီမှာလေးသမားတွေကမြားဆံလေးတွေလုပ်နေကြတယ်မြားလေးတွေ။မြားလေးတွေဆိုတော့ဝါးတံဝါးဆံလေးတွေကိုဒီခါလေးကောက်နေတဲ့ဝါးတံလေးကိုအပူပေးတယ်အပူပေးပြီးကြောက်အောင်လုပ်တယ်။အဲ့ဒီမှာဟိုလေးကန်ကြီးတွေလုပ်တဲ့အခါကျတော့ဖြောင်းနေတဲ့လေးကန်ကြီးတွေကိုဒီခါအပူပေးပြီးကောက်အောင်လုပ်တယ်။ဒါမှလုပ်ကြတာလေမေးတယ်။ဒါကလေးသမားတွေကွာလေးသမားတွေဆိုတော့ဒီမှာလေးကန်ကြီး ဒီလေးငယ်ကဖြောင်းနေလို့မရဘူးကောက်ကောက်လေးလိုရတယ်ဆိုတော့ဒါအပူလေးလေးဒီကောက်တယ်ညံကြတော့ကောက်နေလို့ရှိရင်လိုရာကိုပြစ်လို့မရဘူးဒါကြောင့်ဖြောင်းအောင်လုပ်ရတဲ့အကောက်လေးကိုဒီလိုအပူလေးပြေးလိုက်လို့ရှိရင်ဒီအသားရည်တွေပြော့သွားတဲ့အခါဒါလေးကိုဖိနှိပ်ဖိနှိပ်ပြီးတော့ဖြောင်းလို့ရတယ်စသဖြင့်ကျန်တဲ့ပုဂ္ဂိုလ်မသိတဲ့များကပြောကြတော့ဩဒါတက်စီလားတက်မယ်လားမေးတော့တက်မယ်ရာဝတ္ထုတွေဆိုတော့ဒီတက်တဲ့ရာဝတ္ထုတွေတောင်မှကြည်စံအကောက်ကိုဖြောင်းလို့ရတယ်ဖြောင်းရင်အကောက်လို့ရတယ် ချောင်းတာလည်းကောင်းလို့ရပောက်တာလည်းကောင်းလို့ရတယ်စိတ်ကငါပါလို့ဒီဒီစိတ်ကလေးကိုကြီးငြိမ်အောင်ထိလို့မရရပါလေအဲ့ဒီလိုပေါ့သူဟာသူပြန်ပြန်ပြီးတော့တတိပေးတာဘဒုကိုတတိပေးတာနဲ့ကိုကိုကိုတတိပေးတာဘဒုကိုတတိပေးတာနဲ့ကိုကိုကိုတတိပေးနေတာဘုန်းကြီးတို့ယောဂီများအခုကိုယ်စိတ်ကလေးကိုချင်းနေရတာကိုကိုကိုတတိပေးပြီးထိဖို့လိုတယ်အဲ့ဒီရေးတာကဒီလိုတွေးနေဖို့လာတာလားစဉ်းစားနေဖို့လာတာလားရှုမှတ်ဖို့လာတာလားကိုယ့်ကိုပြန်မေး ကိုယ့်အကုမေးခွန်းထုတ်ပြီးအဲ့ဒီအဖြေကိုရအောင်ကြိုးစားအခုဒီမှာသွန်တာမီလေးကအဲ့ဒီလိုပုဂ္ဂိုလ်ကိုပြန်ပြန်ပြီးတော့တုံ့တက်ပြီးဆင်ញံတာအဲ့ဒီမှာရှစ်ဆက်သွားတဲ့အခါကျတတိသမားကြီးနေပြီးလုပ်တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီမှာတက်သားကြီးကိုအချောင်းအကောက်လုပ်ကြတယ်အဲ့ဒီမှာလေးလေးရှင်သာရိပုတ္တရာမထေရမြတ်ကဖြည့်ပေးလိုက်တဲ့အခါကျတော့ဩဒီတက်မဲ့အရာဝတ္ထုတွေတောင်မှဘလို့ရှိတယ်လို့ပုံစံချလို့ရတယ်ငါစိတ်ကြီးကိုငါဘာလို့ပြင်ရအောင်ထင်ရရမှာလဲအဲ့ဒီမှာ ရှေ့ပြီးတော့ဆက်သွားတဲ့အခါကျတော့ကိုရင်လေးကအရှင်ဘုရားတပည့်တော်မလိုက်ချင်တော့သောသောကသုံးခါလိုက်ချင်တော့လေသူပဲအခုသုံးခါမလိုက်ချင်တော့ပြန်လဲဆိုတာလေသူပဲယောဂီတွေနဲ့တူတယ်နော်တခါရေကသွားမယ်ဆိုတော့လေသူတို့ရေကသွားမလို့သူကရေကမရောက်သေးဘူးစိတ်ကရေကအရင်ရောက်နေပြီဘယ်နည်းသူရေကသွားမလို့လိုက်အောင်မလားသူလိုက်အောင်မလားအောင်မအဖော်ရတော့ညှိ့ မရောက်ခင်တုန်းကတော့ရိတ်တာဒီဝါမရောက်ခင်စိတ်ကရောက်အခုလူကိုယ်တိုင်နဲ့ရိတ်တာလည်းရောက်စိတ်ကပဲရောက်ဒီစိတ်ကဘာပြောင်းလဲအခုကွင်လေးကြီးတယ်ကွင်လေးစားတာတော့ဥစ္စာလိုက်ချင်တော့လေသူ့ပဲအခုကြည်တန်းလမ်းတစ်ဝက်ရောက်တော့သူ့ပဲပြန်တော့မယ်အခုဖြစ်ပြန်တယ်အဲ့တော့ရှင်သာရိပုတ္တရာမထေရကြီးကကြီးကြီးကြီးပြည့်ဉာဏ်ဉာဏ်နဲ့ပြန်လာပေါ့ဆိုပြီးပြန်လွတ်လိုက်ပြန်လွတ်လိုက်တဲ့အခါကျတော့ကိုရင်ကြီးကြောင်းပြန်ရ ကျောင်းပြန်ရောက်ပြီးတော့အဲဒီမှာကျောင်းရောက်တဲ့အခါကျတော့တပိလေးထားတဲ့နေရာထားခြေတော်လေးစီကြောပြီးတော့အဲဒီမှာမိမိရဲ့သင်္ကန်းကျောင်းလေးထဲမှာဝင်ပြီးတော့အဲဒီမှာထိုင်ပြီးတော့သူ့စိတ်လေးကိုသူ့အလိုရှိတဲ့နေရာရောက်အောင်ပို့တာအခုဘုန်းကြီးတို့ယောဂီများသူတရားမှတ်တဲ့အခါတပိတော့ဖောင်းတာပိနာမှတ်မရအောင်တပိတော့ဘာမှမှတ်လို့ရတယ်ကကြည်စမ်းမရတာကိုရအောင်လုပ်လို့မရနိုင်ဘူးလားကဲ တိုးထဲမှာအရင်ဆိုင်ဖြစ်တဲ့မြောက်ကြီးတောင်မှာပြည့်ကျက်ဝါကျက်မြည်အောင်အကပင်လို့မရဘူးလားကဲတိုးရဲကအင်းသိဆန်ဖြစ်တဲ့ခြေသားတောင်လူစကားပင်တတ်အောင်ပင်လို့မရဘူးလားဒီမှာတိတ်မဲ့အရာဝတ္ထုတွေတောင်မှအကောက်ကနေအချောင်းအချောင်းကနေအကောက်ပြုလို့လို့ရှိရင်ညာလေးမိမိစိတ်ကလေးကိုမိမိလိုရာနေရာကိုပို့လို့ရနိုင်ပါမရနိုင်ဘူးလားမရတာကိုမြတ်လို့ပဲကိုယ့်ဘက်ကမြတ်လို့ပဲ သူများရအောင်လုပ်နေရတဲ့နဲ့ကိုတယောက်တည်းမရဘူးဆိုရင်ကိုဟာလူရမယ်ရအောင်လုပ်ရဒီဟာကိုရအောင်လုပ်ရဒီမရဘဲနဲ့တော့ဒီနေရာကိုဒီတိုင်းရှုပါလို့ခေါ်ဘုန်းကြီးတို့ယေရှုတော်ရှင်မာလိဆရာတော်ဘုရားကြီးကလေဒီကောင်းတာပင်နာကြီးကိုမှတ်မရတာကြီးကိုမှတ်ရအောင်လုပ်ရမှာမဟုတ်တကယ်ကိုဒီဟာကိုလွယ်ကူလုံးလို့ထင်ရှားလို့ဆရာတော်ဘုရားကြီးကမင်းကြီးအမြဲတမ်းလွယ်ကူထင်ရှားတာပဲရှုမှတ်ရတာအလွယ်ကူဆုံးပဲခေါင်းမှုပင်မှုအားအမြဲတမ်းထင်ရှားတယ်ထင်ရှားလို့တွေတွေကြီးရတယ် ဒါရှိမှလို့ရတယ်ဆိုပြီးညွှန်ကြားတာပါလို့မေးကြည့်ကြည့်ရှိပါတယ်။ဒါကြောင့်အင်မတန်လွယ်ကူအင်မတန်ရှင်းရှားတာကြီးမှကိုကမှတ်လို့မရဘူး။ဒါကြီးကမပေါ်ဘူးမထင်ရှားဘူးဆိုတာအခုပဲကညာ။အခုဗဏိတသာမေလေးကဲ့သို့ကိုကြိုးစားရင်ရနိုင်မှာမရနိုင်ဘူးလား။ဒီတက်နဲ့အရာဝတ္ထုတောင်မှအလိုရှိတဲ့ပုံစံသွင်းလို့ရရင်ငါတက်ရှိဖြစ်တဲ့ဒီစိတ်ကိုငါဘာလို့အလိုရှိတဲ့နေရာထားမရ။ရအောင်လုပ်မယ်ဆိုပြီးတော့အဲ့မှာ ကြောင်းပြန်ပြီးတရားတွေအားထုတ်တာခန္ဓာညာဆိုင်ပြီးတော့ချောက်ကြွတာကပေါ်တဲ့အာယုံကိုရှုတာအဲ့ဒီအချိန်မှာကိုရင်လေးရဲ့ဘုံကံကြောင့်အကြမ်းမင်းကိုလာပြီးတော့ဆောင်းတာဘယ်သူလာဆောင်းလဲအေးတရားအားထုတ်တဲ့နေရာမှာအနှောက်အယှက်မဖြစ်အောင်လာဆောင်းတာတခါလေအပန်းလေးပါတွေကိုမစုညံရအောင်လာပြီးစောင့်ရှောက်ပေးတာနှစ်ဒီပါတွေလာရင်လည်းအဲ့ဒီမှာနှစ်ဒီရဲ့အတန်ရောက်ဝင်ပြီးတရားမှတ်ပြမှာဆိုလို့ လေတိုက်လို့ရှိရင်လည်းသိရချင်းသိရချင်းရိုက်ပြီးတော့တခါလဲသုံးကုန်ဖြစ်နေမှာသူလို့လေလည်းပဲမတက်ရအောင်လေနဲ့သားကစပြီးကုန်ထိတ်တယ်အဲ့ဒီလောက်ပြီးအောင်ဆောင်ရှောက်တာသူဘုန်းကြီးတို့ယောဂီများကိုဘုန်းကြီးဟိုဘက်ကအလုတ်သမားတွေဆောင်ရှောက်နိုင်တာတော့ခွင့်လို့ကြတယ်ဒီလူကမှပတ်စံပေးတာလားဆိုတော့မင်းတို့မလုပ်ကြနဲ့ကွာဆိုရင်တို့ကတော့ဒါပတ်စံပိုက်ယူသွားမှာပြီးမှာမဟုတ်ဘူး ဲတော့အဲ့ဒီဘက်ကအလုသမားတွေကိုစောင့်ရှောက်နေတာတွေတော့ခွင့်လို့တော့ဒါပေမဲ့အခုသူတို့ထုတာရိုက်တာရှိတော့ပါဘူးခင်းတာလည်းကြံပါတော့လေဒါနောက်တာစဉ်းစားစရာအကြောင်းရှိတော့အဲ့တော့တရားလေးကိုလည်းအဲ့ဒီမှာအပန်မကြံတော့အပန်ကြားနိုင်ရင်ဒီအပန်ကကွင်လေးရဲ့သမာဓိကိုနှောက်ယှက်ဖြစ်မှာဆိုတဲ့အတွက်ကြောင့်စောင့်ရှောက်ပေးတာအဲ့ဒီမှာကွင်လေးကလည်းစိတ်ဘေးကအပန်ကြီးကလည်းတိတ်ဆိတ်ငြိမ်သက်နေတဲ့အခါကျတော့သမာဓိဖြစ်ပြီးတော့သမာဓိကနေဒီယထာဘုဒ္ဓယထာဘုဒ္ဓဉာဏ်ကြီးဖြစ်တော့တယ် အဲ့ဒီမှာယုတ်သဘောနံသဘောယုတ်နံရဲ့ဖြစ်ဖြစ်သဘောကြီးအကုန်လုံးဝိပဿနာဉာဏ်နဲ့အစစ်စစ်ပြည့်ပြီးတော့မဉ္ဇဏ်ကုဉ္ဇဏ်ဆက်ရောက်ပတ္တပတိမဉ္ဇဏ်ကုဉ္ဇဏ်ဆက်ရောက်အဲ့ဒီမှာသက်ရှုသဗ္ဗရာဇာမိမဉ္ဇဏ်ကုဉ္ဇဏ်ဆက်ရောက်သက်ရှုနာဂာမိမဉ္ဇဏ်ကုဉ္ဇဏ်ဆက်ရောက်အဲ့ဒီမှာနာဂာတည်သွားတယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကဆုံးခံရာကနေခတ်တုတ်တုတ်ပြန်လာတယ်။ဘာဖြစ်လို့လဲ။ကြောင်းမှာကိုရင်လေးကြံနေသေးတယ် ပဏိတသာမီးလေးဆုံးစားရပြီလားမစားရသေးဘူးလားသူပြန်လာမှစားရမှာဒီပဏိတသာမီးလေးရဲ့တခါလဲသွက်နဲ့ချက်ချဖို့ပါလေကြည်အောင်တော့သူပြန်လာပြန်လာခဲ့တာဒီရှင်သာရိပုတ္တရာမထေရမြတ်ကြီးကိုသူပါလျှောက်ခဲ့ဆိုတော့ရှင်တရားနဲ့တပည့်တော်အတွင်းကိုကျင်းသားရရအောင်ဆုံးခံခဲ့ပါတယ်ကိုရှင်ကြီးတပည့်တော်အတွင်းကိုကျင်းသားရရအောင်ခံခဲ့ပါဗျာပြောရကြကြတော့ဟို ရှင်သာရိပုတ္တရာမထေရကြီးကပရပတ်တော်စီဝီကောတုခောတဲ့ငါတို့ဟာသူတော်ဘာကိုအမိပြုပြီးတော့အသက်မွေးဝမ်းကြောင်းပြုရတာကွာတဲ့သူတို့တရားလို့ပြီးရင်သူရင်တော့ရမှာပေါ့တဲ့သူတို့မလူရင်တော့ငါမရနိုင်ဘူးလေလို့ပြောတာအဲ့ဒီကံကြတော့ကိုင်လေးဟာရှင်ဘုရားရဲ့ဘုန်းကံကြောင့်မရရင်ကြောင့်တပည့်တော်ရဲ့ဘုန်းကံကြောင့်မကျင်နိုင်ရင်ရဖို့ရပါလိမ့်မယ်ဗျာတဲ့ကိုင်သူ့ရဲ့ဘုန်းကံကိုသူယုံကြည်သလားမယုံကြည်ဘူးလား တကယ်ကိုယုံကြည်တာအဲ့ဒီမှာတကယ်ပဲရှင်သာရိပုတ္တရာသုံးကံမှာပထမဦးဆုံးဝင်လိုက်တာနဲ့အဲ့ဒီကရှင်ပြားဟန်ပြလိုက်တာတပြည့်ကိုဒီနေ့ငရင်သားရင်းနဲ့ရှင်ပြားကိုဆောင်မြတ်တက်ကပ်ပြရတယ်ဆင်းရဲရှင်သာရိပုတ္တရာကမင်းကြီးတပည့်အယူခံသူကမဟုတ်ဘူးကိုယ်လေးငရင်သားရင်းသွားခြင်းလေဆိုတော့ဒီတင်သားမှာလားကြောင်းယူသွားရမှာလားမင်းအဲ့တော့လည်းမလွယ်ဘူးတော့တန်ရောစိတ်ကတန်ရောစိတ်ကလွယ်တာမဟုတ်ဘူးတော့ လွယ်ရမဟုတ်ဘူးတော့ကိုကြီးတို့တော်မှာဒီတိုင်းနဲ့ခုမှကိုရင်လေးနှစ်ပါးဘေးနာကိုရင်လေးရဝေယဝသလုပ်နေတော့ကိုသားရင်ကိုရင်လေးတွေပါပါမှာကိုရင်လေးတွေမှမသားရင်ကိုတော်သားရမျိုးမရဘူးဘုဆန္ဒအဲ့တိုင်းပဲအခုရှင်သာရိပုတ္တရာမထေရကြီးတပိတ်ကိုမပြေးဘူးနောက်ပါရှင်ဗျာတပိတ်တော့တပိတ်နဲ့လည်းနောက်လှူပါမယ်ဘုရားဆိုမှတပိတ်ကိုပြေးတော့လားအဲ့ကြတော့မှရှင်သာရိပုတ္တရာပုံပေးပုံပေးပြီးတော့အဲ့ဒီမှာဟိုကတပိတ်ထဲမှာရှင်းပြီးကတ်လိုက်တယ်အဲ့ဒီဟာနဲ့ ခတ်တုတ်တုတ်ပြီးပြန်လာဆုံးခံသွားတော့မှလည်းနောက်ကျပြန်တော့လည်းပါဖြစ်နေနောက်ကျနေပြီလေဟိုကဆုံးကတ်နေတယ်အဲဒီမှာခတ်တုတ်တုတ်ပြန်လာကွင်လေးချားနေမှဆိုလို့အဲ့ဒီအချိန်မှာဟိုကတရားမင်းကလည်းရှင်သာရိပုတ္တရာထားလို့တော့ဘုရားမတားနိုင်ဘူး။ရှင်သာရိပုတ္တရာမရှိသေးတဲ့ကြည့်ဘူးလည်းမတားရဲဘူး။မတားရဲတော့မဖြစ်တော့ဘူးငါတော့ပြန်မှပဲဆိုတရားမင်းကပြန်သွား။ဒီကိုရင်လေးကတရားပြီးဆုံးပြီလားမပြီးဆုံးသေးဘူးလား မပြည့်စုံသေးဘူးဒီအနာဂတ်လည်းရှိသေးတယ်ယဟန္တာမဖြစ်သေးဘူးအဲ့ဒီကြတော့မှတော့ဘုရားကြည့်လိုက်တယ်မြတ်စွာဘုရားနဲ့တန်ဃာတော်တွေဆုံးဖုံးပြီးပြီးနေပြီနော်နောက်ကျနေတယ်အတော်ကနောက်ကျနေတယ်မြတ်စွာဘုရားရှင်နဲ့တကွတန်ဃာတော်တွေဆုံးဖုံးပြီးပြီးနေတယ်အဲ့ဒီခါကျတော့မှမြတ်စွာဘုရားရှင်ကြီးတို့ကိုရင်လေးတရားရနိုင်ရနိုင်လေဆိုတော့သိတော့မှာဘုရားရှင်ကကျင်သာရိပုတ္တရာလမ်းနဲ့လမ်းကနေပြီးဈဉ္ဉံရှောင်းပြီးတော့မြတ်စွာဘုရားစပါ အဲဒီမြတ်စွာဘုရားဈဉ္ဉံလျှောက်ပြီးစောင့်ပြီးတော့မှဟိုးရှင်သာရိပုတ္တရာတခါလဲပုတ်ပုတ်တုတ်တုတ်နဲ့လာရကနေပြီးတော့တခါလဲတခြင်းပရိဥပ္ပိအမှတ်သိသိပြန်လာတာပေါ့လေယောဂီတွေလိုပေါ့ယောဂီကိုပကတ်တုတ်လေးလာဘုန်းကြီးမြင်လိုက်တာလည်းဒါပရိဥပ္ပိခြေတော်လေးအမှတ်သိသိနေလို့ပေါ့ဘုံမှာလည်းအမှတ်သိသိလေးပဲအဲဒီမှာခါလဲပြန်လာအဲ့ကြတော့မှမြတ်စွာဘုရားအနန္တရောက်တော့မှအမေလေးမုံမေးတယ်ရှင်သာရိပုတ္တရာရှင်လေးမုံဖြစ်တယ် ဟိုကကျောင်းထဲမှာတရားအထုတ်နေတယ်ပါဠိတသာမေကြီးမြတ်စွာဘုရားမေးတာကိုလည်းကြားတယ်ရှင်သာရိပုတ္တရာဖြေတာကိုလည်းကြားနေတယ်နားကကြားခန္ဓာကညာဆိုင်ပြီးရှုတယ်အဲ့ဒီမှာမိဖြေပဲဆုံးတော့အရတမညာပူညာဆက်ရောက်ပြီးတော့ယဟန္တာမရှိတဲ့ကြီးဖြစ်သွားတာ။ဘာဖြစ်သွားပြီလဲ။ဒီယဟန္တာမရှိတဲ့ကြီးဖြစ်သွားပြီဘုန်းကြီးတို့ယောဂီများဒါကြောင့် မိမိတို့တရားအထုတ်တဲ့အခါမှာဒီစိတ်တွေကချိန်လို့မရဘူးကွာမှတ်လို့ကိုမရဘူးပြန်မှပဲဆိုရင်တော့လူကျင်တဲ့တရားရပါမှာဒီတိုးရဲကဒီမှာဟိသိသန်နေတောင်မှသင်တတ်တဲ့ပုဂ္ဂိုလ်ကသင်ရင်အလုံးတတ်တလားမတတ်ဘူးလားဒီတတ်သေးတယ်စိတ်မဲ့အရာဝတ္ထုတွေတောင်အလိုရှိတယ်လို့ပြုလို့ရသေးရင်မိမိစိတ်ကလေးကိုလည်းမိမိအလိုရှိရာနေရာကိုထားလို့ရနိုင်ကြလားမရနိုင်ဘူးလားအဲ့ဒီတိုင်းကကိုယ်ကဒီစိတ်ကလေးကိုသိပြီးတော့ ကြိုးစားနိုင်မယ်အားထုတ်နိုင်မယ်ဆိုပါရင်ဘုန်းကြီးတို့ယောဂီများရောဒီခါရဲ့စိတ်ကြည်ငြိမ်မှုတမာရီတရားတွေသက်သာအားကောင်းစွာရပြီးတော့အခုပဏိတသာမဏေလေးကဲ့သို့တရားအသိဉာဏ်တူတွေရနိုင်ကြလားမရနိုင်ဘူးလားဗျာရနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့စိတ်တန်တန်တန်ဒုက္ခပါဒီစိတ်ကိုမိမိဆုံးမနိုင်ပြီဆိုရင်မချမ်းသာမရနိုင်ဘူးလားအဲဖို့ချမ်းသာရောမရနိုင်ဘူးလားနိဗ္ဗာန်ချမ်းသာရှိအောင်ရောမရနိုင်ဘူးလားနော် အဲဒါကြောင့်ကိုယ်စိတ်လေးကိုဆုံးမပြီးကိုယ့်ဟာကိုယ်တတိပေးပြီးကြိုးစားဖို့လိုသလားမလိုဘူးလားဒီနေ့ဘုန်းကြီးတို့ယောဂီများကိုတတိပေးကြတာကတော့ဒါပဲမရတာကိုမရဘူးဆိုပြီးတော့ရှော့မပေးပဲနဲ့မရတာကိုရအောင်ကြိုးစားရင်မရနိုင်ဘူးလားဒီရနိုင်ပါလေဒါကြောင့်စိတ်ကံတန်တန်ဒုက္ခဝဟံစိတ်ကံစိတ်ပြီးတန်တန်ရင်ကြည်အောင်ဆုံးမပြီးပြီးရှိတော့ ဒုက္ခဝဟံမေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုဆောင်တတ်ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမတွင်ဟောကြားတော်မူခဲ့ပါ၏တည်း